ဟင်းမှဖြင့်အထူးတရားအထုတ်ပူဇော်ပွဲမှာတရားအထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးဝေမှာကဝိတုဒ္ဓိမေထာကထာမှာလာတဲ့ဣန္ဒြေထက်မြက်ကြောင်းတရား၉ပါးကိုဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ် အလုံးယောဂီများမှာဣန္ဒြေညင်ညွတ်ထက်မြက်မှတရားတိုးတက်မယ်မိမိအားထုတ်နေစေဖြစ်တဲ့ဝိပဿနာတရားတွေဝိပဿနာဉာဏ်တွေတိုးတက်မှဒီဉာဏ်တွေရင့်ကျက်ပြည့်စုံမှမဉဏ်ဘုံဉာဏ်ရမယ်မဉဏ်ဘုံဉာဏ်ရမှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဣန္ဒြေထက်ပြီးတော့တရားတွေတုတ်တက်နိုင်တဲ့ဣန္ဒြေထက်ကြောင်းတရား၉ပါးကိုဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ်။နဝဟာကာရိဟိဣန္ဒြိယနိဒိဋ္ဌာနိဘဝန္တိဥပ္ပန္နုပန္နနာသင်္ခါရဏံခယမေဝပတ္တတိ။ တထသတ္တကိစ္စကိရိယာယတံပါတိတိတာတိစ္စကိရိယာယတံပါတိတိတပ္ပယကိရိယာယတံပါတိတိတမရိတသနိမိတ်တေကဟိနာပုဇင်္ဂာနိသအနုဘောဒနာတာယကာယေသဇိဝိတေသနပိခတံဥပထပိတိတထသဘိဗုံယနိခမေနာအန္တရာသအပြောတနေနာတိ နဝဟကာရိဟိကိုပါသော အကြောင်းတရားတို့ကြောင့်ဣန္ဒရိယာနိဣန္ဒရိတရားတို့သည်ဣန္ဒရိယာနိတတေဣန္ဒရိဝိရိယဣန္ဒရိတမတတေဣန္ဒရိတမတေဣန္ဒရိပြင်းငိန္ဒရိလို့ဆိုတဲ့ဣန္ဒရိတရားတို့သည်တိခာနိဘဝန္တိထက်မြဲကြလေကုန်၏ဥပ္ပန္နုပါဏနာဖြစ်တိုင်းဖြစ်တိုင်းကုန်သော သင်္ခါရဏံယုံနာဓမ္မသင်္ခါရတရားတို့ဤခယမေဝါကုံချင်းပြည့်ချင်းကိုသာလျင်ပတ္တိရှုဤတထသကုံချင်းပြည့်ချင်းကိုရှုရာ၌တကိစ္စကိရိယာယရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်လေးချက်မြက်က ပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏တထသ တို့ယုံနာဓမ္မသင်္ခါရတရားတို့ဤကုံငင်းပြည့်ချင်းကိုရှုရ၌တာတိစ္စကိရိယာယမနာမယာချာမပြအောင်ရှုမှတ်ခြင်းဖြင့်လည်းပဲတမ္ပါဒေတိဝိပဿနာဉာဏ်ဤထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏တပ္ပယကိရိယာယတင့်လျောတိကိုသာပြုခြင်းဖြင့်လည်းပဲ တတသထုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောင်းသွားတဲ့သဘောကိုသိအောင်ရှုရ၌တမ္ပါယကိရိယာယသင်လျောတိကိုသာ ပြုခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏တတသယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောင်းသွားတဲ့သဘောကိုသိအောင်ရှုရ၌တမာရိတသဝိပဿနာတမာတိဤလီ နိမိတ်ကဟိနနမိတ်ဖြစ်ကြောင်းကို ကောင်းကောင်းမှတ်သားခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤထမြက်ကပြည့်စည်ပြည့်စုံစေနိုင်ပါပြီကုန်၏တထာစာယုဏဓမ္မသင်္ခါရတရားတို့ဤကုံဆောင်ချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌ဘုဇင်ကနေသံနုဘောဒနာတာယဘုဇင်တရားတို့ကိုလျော်စွာ ဖြစ်စေခြင်းဖြင့်လည်းပင် တမ္ပါတိတိဝိပဿနာဉာဏ်ဤထက်မြစ်ကပြည်စည်းပြည်စုံစေနိုင်ပါပြီကုန်၏ကာယေစာကိုယ်၌၎င်းစိဝိတေစာအသက်၌၎င်းအနပိခတံမငဲ့ွယ်မတွေ့တတ်သည့်ဖြစ်ကို ဥပါထပေတိဖြစ်စေ၏တတထိုကိုနှင့်တဲ့ကို မငယ်ပင်အထုရ၌ဥပနုပါဏာနံဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောဆင်းရဲကိုနိခမေနာ ယဉ်ဤမူမှာထွံ့မြောက်ကြောင်းဖြစ်သောဝိပဿနာဝရိယဖြင့်အဘိဘုံယလွှမ်းမိုးပေဖြောက်၍လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤချက်မြစ်ကပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏အန္တရာစံမေဖို့နိဗ္ဗာန်သို့မရောက်သေးမီအတွင်း၌အပြောတန်နေနာအဆုံးမတဖဲမပြအားထုတ်ခြင်းဖြင့်လည်းပဲ တမ္ပါတိတိဝိပဿနာဉာဏ်ဤထက်မြက်ကပြည်စီပြည့်စုံစေနိုင်ပါ၏ကုန်တော်တည်းဣန္ဒြေထက်မှတရားတုတ်တမေဆိုတဲ့တရားမိမိတို့ဣန္ဒြေကဘယ်နှပါးရှိသလဲဆိုရင်၅ပါးရှိတယ် တတိန္ဒရိယဝိရိယန္ဒရိယတတိန္ဒရိယတမတိန္ဒရိယပညိန္ဒရိယလို့ဣန္ဒရိ၅ပါးအဲ့ဒီဣန္ဒြေ၅ပါးညီညွတ်မှဝိပဿနာဉာဏ်ဤထက်တရားဤတိုးတက်မှဖြစ်တယ်။ဒီဣန္ဒြေ၅ပါးမညီညွတ်ခဲ့ရင်မိမိအားထုတ်နေစေဖြစ်တဲ့ဝိပဿနာဉာဏ်ဤမထက်မြက်မတိုးတက်တော့ဘူး ဒါကြောင့်ဣန္ဒြေ၅ပါးညီညွတ်ဖို့အတွက်အဲ့ဒီဣန္ဒြေထက်မြက်ကြောင့်တရား၉ပါးကိုအထကတာဆရာများဖွင့်ပြီးတော့ပြထားပါတယ်။ဒီတော့ဒီဣန္ဒြေ၅ပါးမှာတတ္တိန္ဒရိယတတ္တဣန္ဒရိယတတ္တဆိုတာယုံကြည်မှုပေါ့ဣန္ဒရိယဆိုတာအစိုးရခြင်းတတ္တိန္ဒရိယယုံကြည်မှုကိုအစိုးရခြင်းလို့ဒီလိုအဓိပ္ပာယ်ရပါတယ် နဝိရိယိန္ဒရိယဝရိယအိန္ဒရိယဝိရိယလုံးလပြုကြောင်းကြဆိုင်မှုအိန္ဒရိယအစိုးရခြင်းဝိရိယိန္ဒရိယလုံးလပြုကြောင်းကြဆိုင်မှုကိုအစိုးရခြင်းလို့ဒီလိုအထိပ္ပယ်ရတယ်တတိန္ဒရိယမှာလည်းပဲတတိအိန္ဒရိယတတိကအမှတ်ရမှုအိန္ဒရိယကအစိုးရခြင်းနဲ့အမှတ်ရမှုကိုအစိုးရခြင်း တမာတိန္ဒရိယဆိုရမှာလဲတမာရိအိန္ဒရိယတမာရိကတည်ကြည်မှုအိန္ဒရိယကဆိုရခြင်းတည်ကြည်မှုကိုဆိုရပညာအိန္ဒရိယပညာအိန္ဒရိယပညာအတိဉာဏ်ပညာကိုအိန္ဒရိယဆိုရခြင်းအတိဉာဏ်ပညာကိုဆိုရဒီတော့ဣန္ဒြိတရား၅ပါးတွေကိုတရားယဝရိယယတတိယတမာရိယပညာယ ဒီတရား၅ပါးကိုအစိုးရအဲ့ဒီတရား၅ပါးညီညွတ်နေဖို့လိုတယ်တတ္တတရားနဲ့ပညာနဲ့ညီညွတ်ဖို့လိုတယ်ဝရိယနဲ့တမာရိနဲ့ညီညွတ်ဖို့လိုတယ်တတိတရားကတော့ဖြင့်အားလုံးဘယ်ထဲမှာထည့်ထည့်ညီညွတ်နိုင်တယ်အဓိကတော့ဒီမှာတရားတရားနဲ့ပညာတရား တတ်ဒိန္ဒရီနဲ့ကျင်ကျင်ဒရီဒီဣန္ဒရီနှစ်ပါးညီညွတ်ဖို့နောက်တမာရိနဲ့ဝရိယဒီဣန္ဒရီနှစ်ပါးညီညွတ်ဖို့လိုတယ်တကယ်လို့မိမိတို့မှာယောဂီပုဂ္ဂိုလ်များမှာတရားတရားတွေယုံကြည်မှုတွေပေါ့လွန်ကင်းနေလို့ရှိရင်တဲ့တရားတရားတွေကလွန်လွန်ကဲကဲဖြစ်ပြီးတော့ဒီပုဂ္ဂိုလ်ဉာဏ်ပညာကနည်းနေရင် အလွဲအမှားတွေကိုကြည်ညိုနေမိတတ်တယ်ယုံကြည်နေမိတတ်တယ်တရားတရားတွေလွန်ကဲပြီးတော့ဘုန်းကြီးတို့အပြစ်မမြင်တာတွေလည်းအများကြီးရှိတယ်ဘုရားတရားတန်ခါယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုဆိုတဲ့တရားတရားအဲ့ဒီတရားတရားတွေလွန်ကဲနေတဲ့ပုဂ္ဂိုလ်များနောက်ကဉာဏ်ပညာဆိုတဲ့ပဲ့လေးမပါလို့ရှိရင် ထိန်းလေးမပါလို့ရှိရင်လုံလုံကဲကဲဖြစ်နေတတ်တယ်။ဒါကြောင့်ဘလဝတ္တောဤမန္တပညောမုတ္တပတန်နောဆိုပြီးတော့ဒီလိုဖွင့်ပြ။ဘလဝတ္တောတရားတရားအားကောင်းပြီးတော့မန္တပညောပညာကနေနေမယ်ဆိုရင်မုဒ္ဒပတန်သောအချင်းအနီကြီးညိုတတ်သည်ဟောတိဖြစ်၏။ယုံကြည်မှုဆိုတဲ့တရားတရားတွေကအာကောင်ပြီးတော့ သိမှုဆိုတဲ့ဉာဏ်ပညာကအားနည်းနေတဲ့ပုဂ္ဂိုလ်များမှာ အလွဲအမှားတွေကြီးညိုတတ်တယ်အလွဲအမှားတွေကြီးညိုနေတတ်တယ်တကယ်လို့ဉာဏ်ပညာကထက်မြက်ပါတယ်ဉာဏ်ပညာထက်မြက်ပြီးတော့တရားတရားယုံကြည်မှုက အားနည်းနေပြီဆိုရင်လည်းပဲကောတစ္ဆတ္တ အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်တွေဟာကောက်ကျစ်စင်လဲတတ်တယ်တဲ့ဘလဝပညောမန္တတတောကောတိသတ္တဘလဝပညောပညာတရားတွေအားကောင်းပြီးတော့ထက်မြက်ပြီးတော့မန္တတတောတရားတရားအာနေနေမဲ့ဆိုပါရင်ကောတိသတ္တကောက်ကျစ်စင်လဲနေတတ်သည် သူ့ရဲ့စိတ်တွေဟာမဖြောင်းမတော့ဒါကြောင့်ပညာတရားတွေကထက်မြက်နေတယ်လွန်ကင်းနေတယ်ဆိုရင် တရားတရားတွေက အားနည်းနေတဲ့ပုဂ္ဂိုလ်များရဲ့စိတ်ဟာကောက်ကျင့်စင်းလဲတဲ့ဘက်ကိုရိုင်ပြီးတော့နေတတ်တယ်မိမိကသိပြီးတော့ထက်မြက်နေတာအရာရာတိုင်းကိုမိမိကအာလုံးသိနေတဲ့ခါကာလကြတော့ဒီတရားတွေဟာဒါဘုရားဟောတဲ့တရားမှဟုတ်ပါလေးစားဒါအထကတာဆရာတွေကဖွင့်ပြီးတော့ထားတဲ့ဟာတွေဖြစ်မယ်အခြားအခြားပုဂ္ဂိုလ်တွေကနေရေးသားထားတာတွေညံကွန့်ထားတာတွေဖြစ်နိုင်ဖြစ်နိုင်တယ် ဒါဖျားဟောဒီဟုတ်ခြင်းမဟုတ်မဲစသည်ဖြင့်မိမိကထင်မြက်တဲ့ပုဂ္ဂိုလ်ဖြစ်လို့တရားတရားအားနဲ့ယုံကြည်မှုမြတ်စွာဘုရားပေါ်မှာယုံကြည်မှုတွေအားနဲ့လာပြီဆိုရင်အဲ့ဒီလိုစိတ်နဲ့စိတ်ဓာတ်တွေဟာမဖြောင့်မတ်တော့ဘူးကောက်ကွေ့နေတတ်တယ်။ဒါကြောင့်မို့အဲ့ဒီတရားတရားနဲ့ပညာပညာနဲ့တရားဒီဣန္ဒြေနှစ်ပါးညီညွတ်ဖို့ရာမလိုပေဘူးလားဗျာ။ ဣန္ဒြေတရားတွေညှဉ်းညွတ်ဖို့လိုတယ်။ဒါကြောင့်တရားလွန်ကဲပညာနဲ့လွဲမှားနေတတ်တယ်။ပညာလွန်ကဲတရားနဲ့စင်းလဲကောက်ွက်သည်လို့ဒီမှာဆောင်းပုဒ်လေးမှတ်တမ်းလေးတင်ထားရအောင်။တရားလွန်ကဲပညာနဲ့လွဲမှားနေတတ်သည်။တရားလွန်ကဲပညာနဲ့ လွဲမှန်းနေတတ်သည်ဆိုကြည့်ပါပညာလွန်ကဲတရားနဲ့စင်လေကောက်ွေသည် ပညာလွန်ကင်းတရားနှင့်စင်လေကောက်ွေသည်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များတရားတရားနည်းနေပြီဆိုရင်အလွဲအမှားတွေ ဉာဏ်ပညာနဲ့ဉာဏ်ပညာကထင့်မြက်တဲ့အခါကျတော့မိမိတွေးခြင်းရာတွေးစဉ်းစားခြင်းရာစဉ်းစားအဲ့လိုစဉ်းစားပြီးတော့ယုံမှန်းမှုကြီးအာကြီးဖြစ်တယ်သူ့ရဲ့စိတ်နေစိတ်ထားတွေကမဖြောင့်မဘူးကောက်ကွေ့နေတတ်တယ်နောက်တကဘုန်းကြီးတို့ဒီမှာဝရိယနဲ့တမာတိဝရိယတရားတွေအားကောင်းပြီးတော့တမာတိတရားတွေအားနည်းနေပြီဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာ ဘာဖြစ်တတ်လဲဆိုရင်ဥဒိစ္စပြန့်လွင့်နေတတ်တယ်ဝရိယတွေလုံလုံကဲကဲဖြစ်နေတဲ့ပုဂ္ဂိုလ်တမာတိကလည်းဝရိယနဲ့ညီမျှမဖြစ်ဘူးစောင့်ရဝရိယတွေတိတ်လွန်ကဲနေတဲ့ပုဂ္ဂိုလ်ဟာဒီမှာတမာတိလေးရအောင်ကြိုးစားပေးရမယ်တမာတိမရဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ရှုစိတ်တွေဟာဥဒိစ္စရှုမှတ်တဲ့အာယုံပေါ်မှာမရောက်ဘူးစိတ်တွေဟာပြန့်လွင့်နေတတ်တယ် ဘလဝဝိရိယမန္တတမာတိဥဒိစ္စပကဟတတ္တာလို့ဒီလိုဖွင့်ပြဘလဝဝိရိယဝိရိယတရားတွေအားကြီးပြီးတော့မန္တတမာတိနဲ့တမာတိတရားကအားနည်းနေလို့ရှိရင်ဥဒိစ္စပကဟတတ္တာပြန့်လွင့်တဲ့ဘက်ကို ရောက်သွားတတ်တယ်တဲ့မိမိရဲ့စိတ်တွေဟာပြန့်လွင့်နေတတ်တယ်ပေါ့ဒီတော့ဝရိယလွန်ကင်းနေတဲ့ပုဂ္ဂိုလ်တယောက်ရဲ့ စိတ်တည်ငြိမ်မှုဟာဘယ်လိုမှမရအောင်ဥဒိစ္စဖြစ်နေတတ်တယ်။နောက်တမာရီတရားတွေအားကောင်းပြီးတော့ဝရိယကနည်းနေပြန်ရင်လေအဲ့ဒီပုဂ္ဂိုလ်မှာဘာဖြစ်နေတတ်လဲဆိုတော့ထိနာမိတ်တတ်တာထိုင်မှန်ပြင်းပြီးတော့အိတ်ငိုက်နေတတ်တယ်တစ်ဆက်ဆက်နဲ့ဒါကြောင့်ဘလဝသမာဓိမန္တဝိရိယထိနာမိတ်တတ်တာဘလဝသမာဓိသမာဓိတရားတွေအားကောင်းပြီးတော့ မန္တဝီရိယဝိရိယတယံအာနေနေတဲ့ပုဂ္ဂိုလ်မှာထိနာမိတ်တတာထိုင်းမိုင်ပြင့်ဤအိမ်ငိုက်နေတတ်သည်ဒါကြောင့်တမာရီအားကောင်းနေတဲ့ပုဂ္ဂိုလ်များဝရိယနည်းပြန်ပြီဆိုရင်လည်းပဲတဆတ်ဆတ်ပုတ်တင်ညူကောင်းဆတ်တယ်လို့တဆတ်ဆတ်ကောင်းဆတ်နေတတ်တယ်တဲ့ဒါဘာကြောင့်လဲဆိုရင်ထိနာမိတ်တဝင်နေတာတမာရီကထိနာမိတ်တပဲရိုင်းနေတယ် ဒါဘာကြောင့်လဲဆိုရင်ဝရိယအားကောင်းလို့လားအားနည်းလို့လားဝရိယအားနည်းနေလို့အဲလိုဝရိယအားနည်းပြီးတမာရီအားကောင်းတဲ့ပုဂ္ဂိုလ်ဝရိယလေးတိုးပြီးတော့ရှုမှတ်ပေးရတယ်မိမိရဲ့ခန္ဓာကိုယ်ကိုဖြောင်းဖြောင်းမမထားဥဆုံးကာယပဏိဒါယအထက်ပိုင်းခန္ဓာကိုယ်မမထားဆိုတဲ့အတိုင်းမမခေါင်းလေးကိုလည်းပဲတဲ့တဲ့မမထားပြီးတော့တတိဆိုင်ပြီးရှုနေပြီးဝရိယဆိုင်ရှုနေပြီးဆိုရင်အဲလိုတဆတ်ဆတ်မဖြစ်တော့ဒါကြောင့် ဝရိယတွေလွန်ကဲပြီးတော့တမာရီတရားအားနည်းနေတဲ့ပုဂ္ဂိုလ်များကြတော့ဘာဖြစ်လဲဥဒိစ္စစိတ်တွေပြန့်လွင့်နေတတ်တယ်ရှုမှတ်လို့ကိုမရဘူးအာယုံမမိဘူးအာယုံမမိဘူးစိတ်ကိုထိန်းချုပ်လို့ကိုမရဘူးတခါလဲအမျိုးမျိုးပြင်ပြီးတော့အာထုတ်ကြည့်တယ်ထိုင်ရှုမှတ်ကြည့်တယ်မရဘူးဈဉ္ညာလျှောက်ရှုမှတ်ကြည့်တယ်မရဘူးရက်ပြီးရှုမှတ်ကြည့်တယ်မရဘူးမိမိရဲ့စိတ်တွေကစัจ java လာတခါလဲပတ်နေတယ် ကဘာပတ်နေတဲ့စัจ java လာကြီးတစ်ခုလုံးကိုလက်ပံပြီးသွားနေတယ်ဥဒိစ္စပြန့်လွင့်နေတာဘယ်လိုမှထိမ့်လို့မရအဲတမာရီတရားက အားကောင်းနေတဲ့ပုဂ္ဂိုလ်ဝရိယမပါပြန်ဘူးဆိုရင်လည်းပဲဌိနမိတ်တာဘုန်းကြီးတို့ယောဂီတွေမှာကြည့်လိုက်ကောင်းတဆဆဖြစ်နေပြီနှစ်ဖူးနဲ့ကြမ်းနဲ့ပုံမတန်လောက်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဌိနမိတ်တာဖြစ်နေပြီတမာရီက အားကောင်းပြီးတော့ဝရိယနည်းနေတဲ့ပုဂ္ဂိုလ်များဖြစ်တတ်တာ ဒါကြောင့်အဲ့ဒီတမာရိနဲ့ဝရိယအညီအမျှဖြစ်ဖို့ရောမလိုပေဘူးလားဗျာဆိုလိုက်ပါဝရိယလွန်ကင်းတမာရီနေစိတ်လေပြန်လွင့်သည်ဝရိယလွန်ကင်းတမာရီနေစိတ်လေပြန်လွင့်သည် တမာရီလွန်ကဲဝရိယာနေပြင်းတွယ်အိတ်ငိုက်သည်တမာရီလွန်ကဲဝရိယာနေပြင်းတွယ်အိတ်ငိုက်သည် တတိဆိုရာမပူပါလူသာလူအပ်သည်တတိဆိုရာမပူပါလူသာလူအပ်သည် တတိတရားကတော့ဖြင့်ဘသူမှပို့သွားတယ်ဆိုတာမရှိဘူးတတိကအမလီအားကောင်းလုံးလို့လွန်ကဲနေလို့ဆိုတာမျိုးမရှိဘူးတတိကတော့ပို့သွားတယ်မရှိဘူးအမြဲတမ်းလိုးနေတယ်ဟောတတိလေးမိတ်သွားလို့အဲဒီနေရာမှာလည်းအမှတ်ကလေးလွတ်သွားကြပြီဟောတတိလေးလွတ်သွားပြန်ပြီတတိကလေးလွတ်လွတ်နေတဲ့အတွက်ကြောင့်ထိုင်ရမှလည်းအမှတ်လွတ်ရရမှလည်းအမှတ်လွတ်သွားရမှလည်းအမှတ်လွတ်စရမှလည်းအမှတ်လွတ်ရှုမှတ်မှုတွေလွတ်နေတယ်ဆိုတာတတိအားကောင်းတာလားတတိအားနည်းနေတာလား တတိအားနဲ့နေတာအဲ့တော့တတိဆိုတာ ပုံသွားတယ်ဆိုတာမရှိဘူးလိုတာလုံးနေတယ်အဲ့တော့ဒီတတိန်တရီဝိရိယိန်တရီတတိန်တရီတမတိန်တရီပြင်းကျင်တရီဆိုတဲ့ဒီအိန်တရီ၅ပါးအညီအမျှဖြစ်နေပြီညီညွတ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အာထုတ်နေမှုဆိုတဲ့ဝိပဿနာဉာဏ်นี่ဟာထက်မြက်မလားတုံးသွားမလားဉာဏ်นี่ထက်လာတာနဲ့အမျှဘုန်းကြီးတို့ယောဂီများအာထုတ်နေတဲ့တရားကဆုပ်ယုပ်သွားမှလားတိုးတက်လာမှလား တိုးတက်လာမယ်တရားမြန်မြန်တွေ့သွားနိုင်တယ်ဒါကြောင့်ယနေ့အလုံးတရားကြီးပြေဝနေကြတဲ့ယောဂီများအတွေ့ပို့ပြီးတော့မိမိတို့တရားတွေတိုးတက်လာစေခြင်းလို့တရားမသိသေးတဲ့ပုဂ္ဂိုလ်တွေတရားသဘောလေးတွေသိစေခြင်းလို့တရားသဘောလေးတွေမမြင်သေးတဲ့ပုဂ္ဂိုလ်တွေကိုတရားသဘောတွေမြင်စေခြင်းလို့မပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေလည်းပဲပြည့်စုံသွားစေခြင်းလို့ ဒီဣန္ဒြေထက်မြက်ကြောင့်တရား၉ပါးကိုဘုန်းကြီးဟောကြားပေးရခြင်းဖြစ်ပါတယ်ဒီတော့ဘာနဲ့ဥမတူတယ်ဆိုရင်ဒီဣန္ဒြေ၅ပါးမညင်ညွတ်ခဲ့ရင်ဝိပဿနာဉာဏ်မဖြစ်ပါဘူးအမှန်တန်ကြီးမားတဲ့ကြောက်တုံးကြောက်ဖြာကြီးဥမာအားဖြင့်လူ9ယောက်မမမလို့ရနိုင်တဲ့ကြောက်တုံးကြောက်ဖြာကြီးကို9ယောက်ကမပြီးတော့ တယောက်သောပုဂ္ဂိုလ်ကမမှန်ဘဲနဲ့ထားလိုက်မယ်ဆိုရင်ဒီကြောက်ဖြာကြီးဟာတနေရာကိုလိုချင်တဲ့နေရာရွှေ့လို့ရပါမလားကိုထားလို့တဲ့နေရာကိုရွှေ့ခြင်းနဲ့ဆိုရင်9ရောက်မှမှရတဲ့ကြောက်ဖြာကို9ရောက်စလုံးမှမှရတယ်9ရောက်မမှပဲနဲ့တယောက်ကမမှဘူး4ယောက်ကသာမှပြီးသွားမယ်ဆိုရင်ဒီကြောက်တုံးကြောက်ဖြာကြီးကိုလိုရာရွှေ့လို့မရမတော်လို့လွတ်ကြသွားမယ်ဆိုရင်ဒီကြောက်ဖြာကြီးကွဲ့ဧည့်ပြီးတော့ရောမသွားနိုင်မိဘူးလားကွဲ့ဧည့်ပျက်စီးပြီးတော့သွားနိုင်တယ် အခုလည်းပဲမဟာသတိပဋ္ဌာန်ဝိပဿနာတရားကိုရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဝိပဿနာဉာဏ်ဤထက်မြက်ပြီးတော့တရားတွေတိုးတက်စေဖို့အတွက်အခုဣန္ဒြေထက်မြက်ကြောင်းတရား၉ပါးကိုဟောကြားရင်ဖြစ်တယ်။ဒီတတ္တိန္ဒြေဝိရိယန္ဒြေတတိန္ဒြေသမာဓိန္ဒြေပဉ္စိန္ဒြေဆိုတဲ့ဒီဣန္ဒြေ၅ပါးတရားတွေမညင်ညွတ်ခဲ့ရင်တဘာဘာလိုနေရင်ဝိပဿနာဉာဏ်ဤထက်နိုင်ပါမလားဗျာ။ အဲတော့ဒီဣန္ဒြေ၅ပါးညင်ညွတ်ပြီဆိုရင်ဝိပဿနာဉာဏ်တွေရောမထက်သေးဘူးလားဉာဏ်တွေထက်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများမိမိအားထုတ်နေသေးဖြစ်တဲ့တရားတွေကရောဆုပ်ယုပ်သွားမှလားတိုးတက်လာမှလားကဲဒီတော့တိုးတက်စေခြင်းတဲ့ပုဂ္ဂိုလ်များဒီဣန္ဒြေ၅ပါးညင်ညွတ်လာအောင်ထက်မြက်လာအောင်ကိုယ်ပါသောတရားတွေကို မကြိုးစားရပြီဘူးလားဗျာကြိုးစားသွားရမယ်အဲလိုဣန္ဒြေဒီငါဘယ်ဘက်ကလိုနေတယ်လဲလိုနေရင်လိုနေတဲ့ဘက်ကဖြည့်ပြီးတော့အားထုတ်နိုင်ဖို့အတွက် ဣန္ဒြေချက်နဲ့ကြောင့်တရား၉ပါးကိုအထက်ကတာဆရာများဖွင့်ပြတာနဝဟာကာရိဟိဣန္ဒြေယံဤတိခဏီဘဝန္တိတဲ့နဝဟာကာရိဟိ၉ပါးသော အကြောင်းတရားတို့ကြောင့်ဣန္ဒြိယံဤဣန္ဒြိတရားတို့သည်တိခဏိဘဝတိထင်မြကြလေကုန်၏ဣန္ဒြိယံဤတထဝရိယတတိသမာတိပညာဆိုတဲ့ဣန္ဒြိ၅ပါးတရားတို့သည်တိခဏိဘဝတိထင်မြကြလေကုန်၏ ကိုယ်ပါသောအကြောင်းတရားတွေကြောင့်ဒီဣန္ဒြေ၅ပါးတရားတွေထက်မြက်လာလိမ့်မယ်ညီညွတ်လာလိမ့်မယ်ဒီဣန္ဒြေ၅ပါးတရားတွေညီညွတ်လာတာနဲ့မြတ်ဉာဏ်တွေထက်ပြီးတော့တရားတွေတိုးတက်လာလိမ့်မယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကဣန္ဒြေ၅ပါးထက်ကြောင်းများကိုးပါးရှိလေသည်လို့ဆောင်းပုဒ်ကလေးရေးထားတယ်ခေတ္တလေးဆိုလိုက်ရအောင်ဣန္ဒြေ၅ပါးထက်ကြောင်းများ ကိုးပါးရှိလေသည်ဣန္ဒြေငါးပါးထက်ကြောင်းများ ကိုးပါးရှိလေသည် န္ဒြေထက်မြက်ကြောင့်တရားဘယ်နှပါးတဲ့လေ9ပါးရှိတယ်အဲ့ဒီ9ပါးကိုဘုန်းကြီးတို့အစင်းလိုက်ကလေးတစ်ပါးချင်းဖြစ်စေနှစ်ပါးပေါင်းရဖြစ်စေဘုန်းကြီးဟောကြားပေးသွားမယ်ဒီတော့ဒီအန္ဒြေ9ပါးတွေညီညွတ်မှတရားကတိုးတက်မှဖြစ်တော့ဘုန်းကြီးတို့ကုဝိပဿနာတရားရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များတခါတရားမှယောဂီပုဂ္ဂိုလ်ဟာတရားတရားအားကောင်းပါတယ် ဒါပေမဲ့နောက်ကညံမပါတဲ့အခါကာလကြတော့အဲ့ဒီပုဂ္ဂိုလ်ဟာဣန္ဒြေတွေမညင်ညွတ်တော့ဘူးမညင်ညွတ်တဲ့အခါကြတော့ဝိပဿနာဉာဏ်တွေမထက်မြက်မတိုးတက်တော့အချို့ပုဂ္ဂိုလ်များကြတော့လည်းပဲဉာဏ်ကထက်မြက်တယ်အတွေ့အကြုံတွေရှိတယ်စာပေပရိယအတွေ့အကြုံတွေရှိတယ်အဲ့လိုအတွေ့အကြုံတွေရှိတဲ့အခါကာလကြတော့မိမိရဲ့ဉာဏ်ရှိရင်ရှိသလောက်ဉာဏ်ကကွန်ပြီးတော့တွေးနေတယ် အဲ့ဒီမှာတရားတရားကအားနည်းနေတဲ့အခါကျတော့ဉာဏ်ထက်ရင်ထက်တဲ့လောက်ပဲမိမိကအဲ့ဒီမှာတရားနဲ့စပြီးတော့ဆင်ញင်တာတွေတွေးတာတွေတွေးတော့တာတွေစိတ်ကူးတာတွေတခါတရားမှာဆင်ញင်တွေးတော့နေတာတွေကိုပဲတရားလို့ထင်ရင်လည်းထင်နေတတ်တယ်အဲ့လိုပညာကချက်မြက်ပြီးတော့တရားကနဲတဲ့ပုဂ္ဂိုလ်ကြပြန်တော့လည်းပဲအလွဲအမှားတွေကိုပဲတခါတရားတရားလို့ထင်ရင်လည်းထင်နေတတ်တယ် တခါတည်းဟာဒီတရားကိုပဲဒီလိုအားထုတ်နေုံနဲ့ငါမှတရားရနိုင်ပါမလားဖောင်းမှုပေမှုလေးကိုရှုနေုံနဲ့တကယ်တဘာဝအမှန်လေးကို မြင်နိုင်ပါမလားစိတ်ထဲမှာဖြစ်လာတတ်တယ်ဒါဘာကြောင့်လဲဆိုရင်ဝရိယကပညာကတခါတည်းလွန်လွန်ကဲကဲထက်မြက်တဲ့ပုဂ္ဂိုလ်တရားတရားအားနဲ့နေတဲ့ပုဂ္ဂိုလ်များရဲ့ဓမ္မအတွေးပဲ အဲစိတ်နေစိတ်ဓာတ်တွေဟာအဲ့ဒီမှာတဖြည်းဖြည်းနဲ့စိတ်နေစိတ်ဓာတ်တွေကတခါနဲ့ဖြောင့်မတ်တဲ့သဘောတည်းမသက်ဝင်တော့ဘဲနဲ့ကောက်ကွေ့လာဒီမှာဝိပဿနာဉာဏ်တွေမဖြစ်တော့ဘူးမကြိုးစားတော့ဘူးအာမထုတ်တော့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ကြပြန်တော့လည်းပဲကိုကအရာရာကိုအားလုံးကိုယ့်ရဲ့ဉာဏ်နဲ့အုံနောက်နဲ့သုံးပြီးတော့မတွေးတော့တတ်ဘူးဘာမှဆိုပြောသမျှတွေယုံနေတာမြင်သမျှယုံပြောသမျှကြားသမျှယုံအကုန်လုံးယုံနေတာဆိုတော့ အဲ့ဒီပုဂ္ဂိုလ်မှလည်းပဲဉာဏ်ပညာကအားနည်းပြန်တော့လည်းပဲဝိပဿနာဉာဏ်တွေကမထက်မြက်ပြန်ဘူးမတိုးတက်ပြန်ဘူးနောက်တစ်ခါဝရိယလွန်ကဲပြီးတော့တမာရီတရားအားနည်းနေတဲ့ပုဂ္ဂိုလ်များကြတော့လည်းပဲစိတ်တွေကဥဒိစ္စပြန့်လွင့်တာအခုဒီမှာစပြီးတော့အာထုစအရေးကြီးပါတယ်ယောဂီများဝိညာဉ်လေးလွန်လွန်ကဲကဲမအိပ်မနေကြိုးစားဖို့မဟုတ်ပါဘူးအချိန်မရောက်သေးဘူးယောဂီ တပတ်ကကြော်ပြီဆိုမှဟိုဘက်ကိုကိုကြိုးစားကြည့်ရတယ်ဒီအတွင်းမှာမိမိတို့ဟာအချိန်ကိုတခါနဲ့ရှုမှတ်မှုမလွတ်အောင်လေးပဲတတိကတ်ထားဖို့ပဲတတိလေးကတော့အမြဲတမ်းစိုက်ထားဖို့လိုတယ်ဝရိယလေးနဲ့တတိလေးနှစ်ခုကတ်ထားပြီဆိုရင်ဟိုဘက်ကတမာတိနဲ့ပညာဆိုတာဖြစ်နိုင်တာဒါကြောင့်မို့ဒီမှာဝရိယကအားကောင်းနေတဲ့ပုဂ္ဂိုလ်များကြတော့တမာတိနည်းနေတယ်မိမိမှာ တမာရီမရသေးဘူးအရှိန်မရသေးတဲ့ပုံကမျိုးကြတော့ဘယ်လိုမှရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကမတည်ငြိမ်တော့မတည်ကြည်တော့ဥဒိစ္စပြန့်လွင့်နေတယ်မှန်ရအာယုံပေါ်မှာကိုမတ်စိတ်ကမရောက်တော့ဘူးပြန့်လွင့်နေတာအခုမှစမ်းပြီးတော့ဝင်လာတဲ့ယောဂီများပေါ့အဲ့ဒီဝင်လာစယောဂီများမှာအခုချက်ချင်းချက်ချင်းရှုမှတ်နေလို့တရားမမိသေးဘူးအထူးကြိုးစားပြီးတော့သူများတောင်ကြိုးစားသေးတာငါရရမယ်ဆိုတဲ့ဇွဲနဲ့ကြိုးစားတယ်ဒါပေမဲ့မရအောင် ထိုင်တာထိုင်နိုင်တာပဲရှိမယ်စိတ်တည်ငြိမ်မှုမရဒါဥဒိစ္စဖြစ်နေဝရိယလွန်ခဲ့ပြီးတော့ကိုယ့်ဘက်ကတမာရီတရားတွေအားကောင်းလို့လားအားနည်းလို့လားအားနည်းနေသေးတယ်ကိုယ့်ဘက်မှာတည်ငြိမ်မှုတမာရီမရသေးဘူးအခုမှစအားထုတ်စဒီမှာအားထုတ်လို့ရက်ပေါင်း20ကျော်30ရနေတဲ့ပုံကူများကြတော့တည်ငြိမ်မှုရနေပြီတမာရီတမာရီအဲ့ဒီပုံကူမျိုးကြတော့ဘာလဲလိုနေတာကဝရိယပဲ တမာရီအားကောင်းပြီးတော့ဝရိယနည်းနေပြန်ပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာဌိနမိတ်တတာထိုင်မိုင်ပြင်းပြီးတော့အိမ်ငိုင်နေတတ်တယ်တဆဆဘုန်းကြီးတို့မာစီသာသနာရိပ်တာမှာနေခြင်းမှာယောဂီတက္ကမကြီးကတရားလျှောက်တရားလျှောက်တဲ့အခါကျတော့သူကယောဂီကောင်းဖြစ်တဲ့အခါကျတော့တပတ်တစ်ခါဘုန်းကြီးကခေါ်မေးလေးရှိပါတယ်တပတ်တစ်ခါခေါ်ပြီးတော့မေးတဲ့အခါကျတော့အဲ့ဒီယောဂီတက္ကမကြီးကဘာလျှောက်လဲဆိုတော့တပည့်တော်ဗျာ လွန်ခဲ့တဲ့နှစ်နှစ်လောက်စီကအားထုတ်ထားတယ်တပည့်တော်ရက်ပေါင်း40ကျော်50လောက်အဲ့ဒီအချိန်တုန်းကအားထုတ်ရတာကောင်းလိုက်တာဗျာတဲ့ရှုမှတ်တိုင်းရှုမှတ်တိုင်းရှုရှုရှုစိတ်ကရှုမှတ်တဲ့အာယုံပေါ်မှာကိုဆွဲဆွဲမြဲမြဲကံပြီးတော့တီးနေလိုက်တာထိုင်မှရင်လည်းထိုင်အာယုံပေါ်မှာပဲမြဲနေတယ်ဗျာရက်မှရင်လည်းရက်တဲ့အာယုံပေါ်မှာပဲသွားမှရင်လည်းသွားတဲ့အာယုံပေါ်မှာပဲအထွေထွေသေးစိတ်အမူအရာလေးတွေကစတပြီးတော့မှတ်နိုင်တယ် အဲ့လိုမှတ်နိုင်တဲ့အခါကျတော့တပည့်တော်တမာရီတရားတွေအားကောင်းလို့လားမပြောတတ်ဘူးထိုင်ပြီးတော့မြန်ရှုနေပြီဆိုရင်ခန္ဓာကိုယ်ဟာအပေါ်ကိုကြွနေတယ်လို့ပဲတပည့်တော်ကိုတခါနဲ့ဆလိုင်းမီးမောင်းများနဲ့ထိုးထားတယ်လို့ပဲအလင်းရောက်ကိုယ့်ရဲ့ပန်ဝန်းကျင်တစ်ခုလုံးဟာလင်းပြီးတော့ကိုယ်တယောက်တည်းမှာအဲ့ဒီအလင်းရောက်အာကာသထဲမှာရောက်နေတယ်လို့ပဲဗျာတပည့်တော်အဲ့ဒီတော့ကတိတ်အားထုတ်လို့ကောင်းတာအခုတပည့်တော်ပြန်ပြီးတော့လာပြီးအားထုတ်တယ် အခုအားထုတ်တဲ့အခါအခုဆိုရင်တပည့်တော်တပတ်ကျော်သွားပြီဘာမှစိတ်ကြည်ငြိမ်မှုမရသေးဘူးဗျာအလင်းရောင်ဆိုလို့တပည့်တော်မှာမိုးရွာလို့မရှက်ပြစ်တာတောင်မသိဘူးဒါနဲ့ဘုန်းကြီးကကောက်မိတယ်ဘာဖြစ်နေတာလဲဆိုအိတ်ကြီးတဲ့ငိုက်နေတယ်ဗျာအိတ်ကြီးတဲ့ငိုက်နေတယ်အလင်းရောင်ဆိုတာမျိုးရှက်ပြစ်လို့တောင်မှတပည့်တော်မသိတော့ဘူးတဲ့အိတ်ငိုက်တာဒါဘာကြောင့်လဲဆိုတော့ဝရိယအားကောင်းလို့လားအားနည်းလို့လား ဝရိယအားနေပြီးတော့တမာရီတွေကအားကောင်းနေတဲ့ပုဂ္ဂိုလ်မျိုးကြတော့ဘယ်ဘက်ကိုရောက်နေတယ်ထိနာမိတာထိုင်မှန်ပြင်းရတဲ့ပဲရောက်သွားတယ်ဒါကြောင့်ဘုန်းကြီးတို့ဒီအိန္ဒြေတရားတွေမညင်ညွတ်ဘဲနဲ့တော့ဖြင့်ဝိပဿနာဉာဏ်တွေကတိုးတက်ပါမလားဗျာမတိုးတက်တော့ဘူးဒီတော့ဝိပဿနာဉာဏ်တွေတိုးတက်ခြင်းတဲ့ပုဂ္ဂိုလ်တရားတွေများများတွေ့ခြင်းတဲ့ပုဂ္ဂိုလ်များမှာဒီအိန္ဒြေ၅ပါးတရားတွေညင်ညွတ်ဖို့ရမလိုပေဘူးလား အဲ့လိုညီညွတ်ဖို့လိုတဲ့အတွက်ကြောင့်မို့အခုဓဂတာဆရာကအဲ့ဒီအိန္ဒြေ၅ပါးညီညွတ်ထက်မြက်နိုင်တဲ့တရား၉ပါးကိုဒီမှာထုတ်ပြထားတယ်။ဥပ္ပန္နုပါဏာနာ သင်္ခါရနာခယမေဝပတ္တတိတဲ့။ဥပ္ပန္နုပါဏာနာဖြစ်တိုင်းဖြစ်တိုင်းဂုံသောသင်္ခါရနာယုံနာဓမ္မသင်္ခါရတရားတို့ဤခယမေဝကုံချင်းပြည့်ချင်းကိုသာလျင်ပတ္တတိရှု၏။ဒါအိန္ဒြေထက်မြက်ကြောင့်တရားတစ်ပါးပဲ။ ယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံသွားတဲ့သဘောဆုံးသွားတဲ့သဘောချုပ်သွားတဲ့သဘော ပြက်သွားတဲ့သဘောအဲ့ဒီသဘောတွေကိုမြင်အောင် ရှုနေတာအဲ့အာယုံလေးတွေမလွတ်အောင်မရှုရပေဘူးလားဗျာအဲ့လိုမလွတ်အောင်ရှုနေတဲ့အခါမှာဒီဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်များစိတ်ကဘယ်လိုညွတ်ထားရမလဲဆိုတော့ရှုမှတ်တဲ့အာယုံလေးရဲ့ တကယ်တဘာဝအမှန်လေးတွေမြင်အောင်ညွတ်ထားရတယ်။ဖောင်းနာလေးရှုမယ်ပိန်နာလေးရှုမယ်ဆိုရင်ဝမ်းပိုက်ဆိုတဲ့တရားကိုမိမိကအာယုံမပြုဘဲနဲ့တရွေချင်းတင်းကန်လာတဲ့သဘောလေးကိုအာယုံပြုပါလေ။ပိန်သွားတယ်ဆိုရင်လည်းတရွေချင်းတရွေချင်းရွေ့ရွေ့ရွတ်သွားတဲ့သဘောလေးကိုအာယုံပြုပါလေ။အဲဒီလိုယောဂီပုဂ္ဂိုလ်ကဒီလိုတင်းကန်လာတဲ့သဘောလေးရွေ့သွားတဲ့ရွတ်သွားတဲ့သဘောလေးကိုမြင်ပြီဆိုရင် အမှန်မြင်တာလားအမှားမြင်တာလား။ အမှန်မြင်တာဖြစ်တဲ့အတွက်ကြောင့်တရားတွေ့တာလားမတရားတွေ့တာလားတရားတွေ့တာအဲ့ဒီတိုင်းတွေ့ရမယ်တကယ်ကိုပြဉ္ညာဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ပရမတ်သဘောလေးတင်းတောင်းနေတဲ့သဘာသဘောလေးပဲတောင်းတင်းနေတဲ့သဘောလေးရွေ့နေတဲ့သဘောယွန့်နေတဲ့သဘောလေးဒါလေးပဲတွေ့နေတယ်အဲ့တော့ဒီလိုတင်းကန်နေတဲ့သဘောလေးဟာဝါယောဓာတ်ပဲဝါယောဓာတ်ဟာယုတ်တရားပဲဗာတရားတယ်လေ ဟေးတရွေ့ချင်းတရွေ့ချင်းရွေ့သွားတဲ့သဘောရွတ်သွားတဲ့သဘောလေးကလည်းပဲပါဋ္ဌတရားလေးဝါယုဒ္ဓဟာယုတ်တရားလားနံတရားလားအဲ့လိုတင်းကန်းနေတဲ့သဘောရွေ့သွားတဲ့သဘောရွတ်သွားတဲ့သဘောလေးကိုသိနေတာလေးကပါတရားလေးလေဒီတော့ရှုမှတ်ဖောင်းနာပိန်နာလေးရှုနေရင်လည်းဘာနဲ့ဘာတွေ့နေတယ်ယုံနဲ့နံကိုတွေ့နေပြီဒါအမှန်သီလားအမှားသီလားဒါဖောင်းနာပိန်နာလေးရှုနေရင်လည်းယုံနာမြင်နေပုံပဲ ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တဲ့အခါမျိုးကြတော့လေဒီတိုင်းပဲယောဂီပုဂ္ဂိုလ်ကညာလန်းနဲ့ပင်လန်းနဲ့လိုပဲရှုရှုကြွတယ်ချတယ်လိုပဲရှုရှုကြွတယ်လန်းနဲ့ချတယ်လိုပဲရှုရှုခြေထောက်ဆိုတဲ့တရံကြီးကို အာယုံပြုရမှလားသဘောအာယုံပြုရမှလားတကယ်ကိုကြွလာတယ်ဆိုရင်ရွေ့ရွေ့ပြီးတော့ဘုန်းကြီးတို့ယောဂီများပေါ့ပန်လာတဲ့သဘောလေးတင်းပန်လာတဲ့သဘောလေးဒါလေးသိရမှာ လမ်းနေဆိုရင်လည်းပဲတရွေပြင်းတရွေတရွေချင်းတရွေရွေ့ရွေ့ရွေ့ရွေ့ပြီးတော့အစင်မပြတ်ရွေ့ရွေ့ပြီးတော့တောင့်တင်းလာတဲ့သဘောလေးတွေ့ရမယ်။ချတယ်ဆိုတဲ့နေရာမှာလည်းပဲတရွေပြီးတရွေရွေ့ရွေ့ပြီးတော့လေးကျသွားတဲ့သဘောလေးသိရတယ်။အဲ့ဒီသဘောလေးသိမှ အမှန်သိတာ။ခြေထောက်ဆိုတဲ့သဏ္ဍာန်ကြီးမြင်နေရလို့ရှိရင်ဒါအမှန်မြင်တာအမှန်သိတာဟုတ်ပါမလားဗျာ။ဒါပညာကြီးပဲခြေထောက်ဆိုတဲ့သဏ္ဍာန်ကြီးမြင်နေတာ ခြေတော်ကြီးကိုမြင်နေတယ်ခြေတော်ကြီးကိုတွေ့နေတယ်ညာလန်းနေဆိုရင်လည်းညာခြေတော်ကြီးလန်းနေတာဘယ်လန်းနေဆိုရင်လည်းဘယ်ခြေတော်ကြီးလန်းနေတာဒါကိုမြင်တွေ့နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအမှန်မြင်တာမဟုတ်သေးဘူးပညာပဲတကယ်အမှန်မြင်လာအောင်ဆိုတော့ယောဂီပုဂ္ဂိုလ်ကစိတ်ရှုပြီဆိုတဲ့ကညွတ်တရားမှာကြွလာပြီဆိုရင်တရွေချင်းတရွေချင်းရွေ့ပန်းလာတဲ့သဘောပေါက်ပန်းလာတဲ့သဘောလေးဒါလေးကိုတခါနဲ့ညွတ်တာစိတ်ကခြေတော်ဆိုတဲ့အာယုစီမစိမ့်မညွတ်နဲ့ လမ်းနေဆိုရင်လည်းပဲတရွေချင်းတရွေချင်းရှေ့ကိုရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးတင်းတောင့်သွားတဲ့သဘောလေးကိုသိရတယ်။အဲလိုသိနေပြီဆိုရင်ဒါအမှန်သိပဲ။ချတယ်ဆိုရင်လည်းပဲတရွေချင်းတရွေချင်းတရွေချင်းတရွေချင်းတခါလေအောက်ကိုရွေ့ရွေ့ပြီးလေးကျသွားတယ်။ခြေတော့ဆိုတဲ့တရားမထင်တော့ဘူး။အဲလိုတရွေချင်းရွေ့ရွေ့နေတဲ့သဘောလေးတွေဟာဓာတ်နဲ့ပြောမယ်ဆိုရင်ဝါယောဓာတ်ပါတတ်ပါလိမ့်မယ်။အဲ့ဒီဝါယောဓာတ်ယုတ်တရားလားနန္တရားလားယုတ်တရားပဲသိနေတာလေးကပါတယ်လေ။ ဒီတော့ဈဉ္ညာလျှောက်မှတ်နေရင်လည်းယုံနာမတွေ့ရပြီဘူးလားဗျာဟောတကယ်လို့မိမိကပေါ့ပန်းနေတဲ့သဘောလေးထင်ရှားနေမယ်ကြွရဲဆိုတဲ့အခါမှာတခါလေတည်ချင်းပေါ့ပန်းလာတဲ့သဘောလေးထင်ရှားရင်ဒါကတေဇောဒဖတ်တတ်ပါလိမ့်မယ်တေဇောဒကိုအများသိနေတာကပူမှုအေးမှုနှွေးမှုဆိုတဲ့သဘောအဲတော့ပူမှုအေးမှုနှွေးမှုဆိုတာလေးကမိတာမိဆိုတာလေးတာလားပေါ့တာလား ဟေဒါကြောင့်မို့ပွန့်လာတဲ့သဘောလေးထင်ရှားရင်တေဇောတအဲ့ဒီတေဇောတကလေးကယုတ်တရားလားနန္တရားလားသိနေတာလေးကဘာလဲကဲဒီတော့ကြွတယ်လို့ရှူရင်နဲ့ယုံနာမတွေ့ရဘူးလားဟောလှမ်းတဲ့အခါမှာတောင့်တင်းနေတဲ့သဘောဒါဝါယောတယုတ်တရားလေးသိနေတာလေးကနန္တရားလေးချလိုက်တဲ့အခါကျတော့ရွေ့ရွေ့သွားတဲ့သဘောလေးထင်ရှားတာရှိတယ်တခါတည်းလေးပြီးကြသွားတဲ့သဘောရောမထင်ရှားဘူးလား အဲလိုလေးနေတဲ့သဘောဟာဘုန်းကြီးတို့အာဘောဓခေါ်တယ်ဗာဒပါဠိမယ်အာဘောဆိုတာယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောယိုစီးဖွဲ့စည်းနေတယ်ဆိုတာဘုန်းကြီးတို့ယောဂီများရေတံဗာဒပါဠိမယ်ရေဆိုတာလေးတာလားပေါ့တာလားဒါကြောင့်မို့လေးတာထင်ရှားလာလို့ရှိရင်ဗာဒထင်ရှားတယ်အာဘောဓထင်ရှားတယ်ဒါကြောင့်လေးနေတဲ့သဘောထင်ရှားရင်အာဘောဓ အဲ့ဒီလေးတဲ့သဘောအဘောဓကရောယုတ်တရားလားနတ်တရားလားသိနေတာလေးကပါတယ်လေကဲဒီတော့ချားတယ်လို့ရှုလိုက်တဲ့အချိန်လေးမှာပဲယုံနာကွဲပြီးတော့မသိရပြီဘူးလားကျမ်းနဲ့ခြေပွားနဲ့ထိလိုက်တဲ့အခါကျတော့မာသဘောပျော်သဘောမတွေ့ရဘူးလားအဲ့ဒီမာသဘောပေါ်တဲ့ပျော်သဘောကဘာဓာတ်လဲဆိုရင်ပထဝီဓာတ်ဘာဓာတ်ပါလိမ့်မယ်အဲ့ဒီပထဝီဓာတ်ကရောယုတ်လားနံလားသိနေတာလေးကပါတယ်လေ ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများထိတယ်လို့ရှုတဲ့အချိန်လေးမှာယုံနံကွဲပြီးတော့မသိပေဘူးလားဗျာခေတ္တအမှန်သိတယ်လားအမှားသိတယ်လားအဲ့ဒီလိုကိုတဘာဝမြင်အောင်ရှုဒီလိုအမှန်သိသွားလိမ့်မယ်အဲ့ဒီမှာတဆင်အဲ့ဒီကြွမှုသဘောလှမ်းမှုသဘောချမှုသဘောလေးတွေဟာကြွပြီးတာနဲ့ကြွမှုလေးကဆုံးပြီးတော့မသွားပြီဘူးလားဟဲ့ဆုံးသွားပြီဆိုတော့ तू ဟာမြဲတာလားမမြဲတာလားမမြဲတဲ့သဘောလေးကြွမှုလေးဆုံးသွားပြီနောက်တကြွလို့မရတော့ လှမ်းလိုက်တဲ့ခါကျတော့လေလှမ်းမှုလေးကစဖြစ်ပေါ်လာပြီးတော့နောက်တစ်ခါလှမ်းမှုလေးလှမ်းတယ်လို့ရှုလိုက်တယ်ဆိုရင်ပဲလှမ်းမှုလေးကဘာဖြစ်သွားလဲဆုံးသွားပြန်ပြက်သွားပြန်ပြီအဲ့ဒီမှာနောက်ထပ်ရှေ့ဆက်တိုးပြီးလှမ်းလို့ရသေးရဲ့လားမရတော့ဘူးဒါမြဲတဲ့တရားလားမမြဲတဲ့တရားလားချတယ်ဆိုတဲ့နေရာမှာလဲကြည့်လိုက်ပေါ့ခြေထောက်ကတခါလဲအောက်ကိုချလိုက်ပြီဆိုတာနဲ့ပဲချမှုလေးအစကနေချမှုလေးဆုံးသွားပြီနောက်ထပ်ဆက်ချလို့ရသေးရဲ့လားဗျာဒါမြဲတာလားမမြဲတာလား ဟေးအဲ့လိုယောဂီပုဂ္ဂိုလ်ကဈဉ္ညာလျှောက်ရင်းနဲ့လည်းပဲမမြဲတဲ့သဘောတွေမတွေ့ရပေဘူးလားမမြဲတဲ့တရားတွေ့နေတာဟာဘုန်းကြီးတို့ယောဂီများနေဆကိုတွေ့တာလားအနိစ္စတရားကိုတွေ့တာလားကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဟာအနိစ္စလက္ခဏာတွေမထင်မိဘူးလားဈဉ္ညာလျှောက်ရင်းနဲ့ထင်နေတာယုံနာအဖြစ်အပျက်တွေတွင်မြင်နေတာဟုတ်တယ်မို့လားဗျာယုံနာရဲ့အဖြစ်အပျက်တွေမတွေ့ရပေဘူးလား သေးသေးချာချာကိုမြင်နေပြီသေးသေးချာချာကိုတွေ့နေပြီဘုန်းကြီးတို့ယောဂီများဒါဘာလို့ရင်းနဲ့တွေ့နေတာလဲဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့ဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဒလဇတ်ဒီမှာဒါတွေတွေ့နေတာပဲကိုကဖြည့်ပြည့်လို့ဆိုစရာများလိုသေးရဲ့လားဆိုရမှာလားသိရမှာသိရမှာသိမှညာဟုတ်တယ်မဟုတ်လားရှုနေတာကတတိသိနေတာကဘာလဲလဲဟေးရှုနေတာကဘုန်းကြီးတို့ကြွရင်ကြွတယ်လို့ရှုလိုက်တာလေးကတတိ အဲ့ဒီကြွမှုလေးစပြီးဆုံးသွားပြီဆိုတာကို သိလိုက်တာလေးကပါတယ်လေဉာဏ်လေးလှမ်းလိုက်တယ်ဆိုတာလေးကိုလှမ်းတယ်လို့ရှုလိုက်တာလေးကပါတယ်လေတတိလှမ်းတာလေးဟောစပြီးတော့ဆုံးသွားတာလေးကို သိလိုက်တာကပါလေဉာဏ်ချတယ်လို့ရှုလိုက်တာလေးကပါလေတတိအဲ့ဒီချမ်းမှုလေးအစအနေအဆုံးသွားတာလေးကိုသိလိုက်တာကပါလေဉာဏ်ရှုနေတာကတတိသိနေတာလေးကဉာဏ်ဒါကြောင့်ဘုန်းကြီးတို့ယောဂီများက ဟိုးဒီမှာဖြစ်ပြက်လို့သေးသေးချာချာနှုတ်နဲ့ဆိုနေစရာမလိုဘူးသိဖို့တာလိုရင်းပဲကြွမှန်းသိရင်ကြွတာလေးရဲ့ဖြစ်ပြက်လေးကိုသိလာလိမ့်မယ်လမ်းမှုလေးရဲ့ဖြစ်မှုပြက်မှုလေးကိုသိလာလိမ့်မယ်ချမ်းမှုလေးရဲ့ဖြစ်မှုပြက်မှုကိုသိလာလိမ့်မယ်အဲ့လိုသိလာပြီဆိုရင်မြဲတာသိတာလားမမြဲတာသိတာလားမမြဲတဲ့တရားကိုနေဆလို့ခေါ်မလားအနိစ္စလို့ခေါ်မလားအဲ့ဒီအနိစ္စမြင်ပြီဆိုရင်ဘုန်းကြီးတို့ယောဂီများအခုခေတ်ပြောနေတဲ့အဖြစ်အပျက်ကိုမမြင်နိုင်ပေဘူးလား ဒီအဖြစ်ပြက်ကိုမြင်နေပြီဆိုတော့တရားတွေ့နေတာလားမတရားတွေ့နေတာလားဘာလို့ရင်းနဲ့တွေ့နေတာလဲရင်းညာလျှောက်ရင်းနဲ့တွေ့နေပြီဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်တဲ့အခါဘောင်းမှုပိန်မှုအာယုံလေးရှုရင်းနဲ့ရောအဖြစ်ပြက်တွေမတွေ့နိုင်မိဘူးလားဖောင်းနာလေးတွေကိုရှုနေတဲ့အခါမှာဘုန်းကြီးတို့ယောဂီများတမာရီတရားတွေအားကောင်းထက်သန်စွာရလာလို့စိတ်တည်ငြိမ်မှုအားကောင်းလာပြီဆိုတဲ့ပုဂ္ဂိုလ်များကြတော့ရှုစိတ်ကဘယ်မှမပြန့်လွင့်တော့ဘူးရှုမှတ်တဲ့အာယုံပေါ်မှာပဲဆွေးမြဲနေပြီ ဖောင်းနေဆိုရင်ဖောင်းမှုလေးအစံကနေဖောင်းမှုလေးဆုံးသားတွေထိအောင်သိနေပြီပိန်နေဆိုရင်လည်းပိန်မှုလေးစပြီးဖြစ်ပေါ်လာပြီးတော့အဲ့ဒီပိန်မှုလေးကလည်းဘာဖြစ်သွားလဲဆုံးသွားတာလေးသိနေနောက်ထပ်ပိန်လို့ရသေးရဲ့လားဖောင်းတာလေးကလည်းဖောင်းတာဆုံးသွားရင်နောက်ထပ်ဖောင်းလို့ရသေးရဲ့လားအဲ့တော့ဒီဖောင်းမှုလေးကလည်းပဲပေါ်လာပြီးရင်ပျောက်သွားတာဆိုတော့မြဲတာလားမမြဲတာလားပိန်မှုတရားလေးကလည်းပိန်တာလေးဖြစ်ပြီးပြည့်သွားတာဆိုတော့မြဲတာလားမမြဲတာလား ကဲဒီတော့ဘောင်းနာပိဏာလေးရှုနေရင်းနဲ့လည်းပဲမမြဲတဲ့အနိစ္စလက္ခဏာမထင်နိုင်နေဘူးလားထင်နေတာပဲယောဂီတို့ဉာဏ်မပေါ်သေးလို့သာဉာဏ်ပေါ်လာပြီဆိုရင်မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတဲ့သဘောလေးကိုဉာဏ်နဲ့တွေ့နေတဲ့စိတ်ကရှုမှတ်တဲ့အခါမှာလည်းပဲမမြဲတဲ့ဘက်ကိုညွတ်ထားရတယ်ဟုတ်တယ်မဟုတ်လားဟောယုံနာတရားတွေဟာဘယ်တရားမှမမြဲဘူးအနိစ္စတရားကြီးတယ်ပဲမမြဲတဲ့တရားကြီးတယ်ပဲစိတ်ကညွတ်တာ အဲ့လိုစိတ်ကညှို့ပြီးတော့ရှုနေရင်ဖောင်းတာလေးကလည်းဖောင်းပြီးပြက်သွားလိုက်ပိန်တာလေးအစ်စ်ဖြစ်ပေါ်လာလိုက်ပိန်တယ်လို့ရှုလိုက်ပိန်တာလေးကလည်းဖြစ်ပြီးပြက်သွားလိုက်အဲ့ဒီပိန်တာလေးပြက်သွားပြန်တော့နောက်တစ်ခါဖောင်းမှုအစ်စ်ကလေးဖြစ်ပေါ်လာလိုက်ဖောင်းတယ်လို့ရှုလိုက်ဖောင်းမှုလေးကလည်းဖြစ်ပြီးပြက်သွားလိုက်အဲ့ဒီမှာရှုလိုက်တိုင်းရှုလိုက်တိုင်းဟာဖောင်းတာလေးကလည်းပေါ်ပြီးပြောက်ပိန်တာလေးကလည်းပေါ်ပြီးပြောက်ဖြစ်ပြီးပြက်ဆိုတော့မြဲတာတွေ့သလားမမြဲတာတွေ့သလားဗျာဒါကဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ရှုနေရင်လားထိုင်ရှုနေရင်လား ထိုင်ပြီးတော့ဘောင်းအာယုံပင်အာယုံလေးရှုနေရင်းနဲ့မြဲတဲ့တရားတွေ့သလားမမြဲတဲ့တရားတွေ့တာလားမမြဲတာတွေ့တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒါဟာဘုန်းကြီးတို့နေဆာလားအနိစ္စလားအနိစ္စတရားကိုတွေ့ပြီဆိုတော့ဘုန်းကြီးတို့ယောဂီများဒါတရားတွေ့တာလားမတရားတွေ့တာလားတရားတွေ့နေပြီအဲ့လိုကိုဘုန်းကြီးတို့ရှုတိုင်းရှုတိုင်းရုပ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောလေးတွေကို သိအောင်ရှုနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဝိပဿနာဉာဏ်နေဟာတုံးသွားမလားထက်လာမလားဘာဖြစ်လို့ထက်လာတာလဲဆိုတော့အိန္ဒြေ၅ပါးတွေညီညွတ်လို့လားမညီညွတ်လို့လားတထဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေညီညွတ်လားအဲ့ဒီအိန္ဒြေ၅ပါးတရားတွေညီညွတ်လာပြီဆိုတာနဲ့ပဲဝိပဿနာဉာဏ်တွေကတခါတည်းထက်မြက်လာတာပဲအဲ့ဒီဉာဏ်တွေထက်မြက်လာတာနဲ့အများတရားတွေကလည်းဆုပ်ယုပ်မှလားတိုးတက်မှလားဗျာ။ တိုးတက်လာလိမ့်မယ်ဒီကဝိပဿနာဉာဏ်ဤအဆင့်ဆင့်တက်သွားပြီဆိုရင်နောက်ဆုံးယုံနာတရားတွေရဲ့အာလုံးဖြစ်မှုပြည့်မှုတွေပြတ်ဆဲသွားတဲ့အငိမ့်တနိဗ္ဗာန်ထိအောင်ရောကိုယ်တိုင်ကိုယ်ကျဆက်ရောက်မျက်မှောက်မပြုတ်နိုင်ပေဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီအိန္ဒြေ၅ပါးတရားတွေညီညွတ်ထည့်မြက်ဖို့အတွက်ပထမအဦးဆုံးထည့်မြက်ကြောင်းတရားကယုံနာဓမ္မသင်္ခါရတရားတွေရဲ့မြဲတာကိုတွေ့အောင်ရှုမှလားမမြဲတာကိုတွေ့အောင်ရှုမှလား ဟေးမမြဲတဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောပြက်သွားတဲ့သဘောလေးကိုဉာဏ်ထဲမှာထင်မြင်လာပြီဆိုရင်ထင်မြင်အောင်ရှုပွားအားထုတ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားဝရိယတတိသမารိပညာဆိုတဲ့ဣန္ဒြေတရားတွေဟာညင်ညွတ်မလားမညင်ညွတ်ဘူးလားဣန္ဒြေ၅ပါးညင်ညွတ်လာတာနဲ့မြဝိပဿနာဉာဏ်တွေကတုံးသွားမလားထက်လာမလားဉာဏ်တွေထက်လာတာနဲ့မြမိမိအားထုတ်စေဖြစ်တဲ့တရားတွေကဆိုးရုပ်သွားမလားတိုးတက်လာမလား တိုးတက်လာပြီဆိုရင်တရားတွေကဘုန်းကြီးတို့ယောဂီများညာနဲ့မတွေ့ရပြီဘူးလားဗျာအလုံးတွေ့လာပြီးတော့မညာပူညာဆက်ရောက်နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလားဒါကြောင့်မို့ဒီမှာဆောင်းပုဒ်လေးကယုံနာတရားပညာအစဉ်ညာမှာထင်လင်းမယွင်းသိလျင်ဣန္ဒြေ၅ချက်တိုးတက်စုံလင်ကြင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်လို့ဒီမှာဆောင်းပုဒ်လေးရေးထားတယ်ခေတ္တဆောင်းပုဒ်လေးဆိုကြည့်အောင်ယုံနာတရားပညာအစဉ် ညံမာထင်လင်းမယွင်းသိလျင်ဒိန္ဒရေငါးချက်တိုးတဲဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ယုံနံတရားပညာအစဉ် န်းကြီးတို့ရှုနေတဲ့အခါမှာအဖြစ်မြင်တာလားအပြည့်မြင်တာလားအေးအဖြစ်ပြည့်သဘောတောင်မဟုတ်တော့ဘူးအပြည့်သဘောကြည့်တဲ့မြင်နေတဲ့ဒီမှာဘင်္ဂညာလိုဖြစ်နေပြီဟုတ်တယ်မို့လားဒါကြောင့်ယုံနံတရားပညာအစဉ်ညံမာထင်လင်းမယွင်းသိလျင်ဣန္ဒြေငါးချက်တိုးတဲဆုံးလင် ရှင်းကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ယုံနံတရားပညာအစဉ်ဉာဏ်မှထင်လင်းမယွင်းသိလျင်ဣန္ဒြေငါးချက်တိုးတဲဆုံးလင် ကျင်းကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ဆိုကြည့်ပါ ဒီတော့ဘုန်းကြီးတို့ယောဂီများကအလုံးတရားတွေပြည့်ဝနေတဲ့ပုဂ္ဂိုလ်တွေဆိုတော့အားပေးတဲ့တိုက်တွန်းတဲ့တရားတွေဟောဖို့မလိုတော့ဘူးတရားတိုးတဲ့ကြောင်းတွေကိုပဲဟောပေးဖို့ပဲရှိတော့တယ်လေဒါကြောင့်မို့ဒီအိန္ဒြေထက်မြက်ကြောင်းတရားတွေကိုဘုန်းကြီးကရွေးချယ်ပြီးတော့ဟောကြားပေးခြင်းဖြစ်တယ်အိန္ဒြေတရားတွေမညင်ညွတ်ရင်ဝိပဿနာဉာဏ်นี่မထက်ဘူးဝိပဿနာဉာဏ်นี่မထက်ရင်အဲ့ဒီပုဂ္ဂိုလ်တရားတွေတိုးတက်ပါမလားဗျာ အဲဒီတော့အိန္ဒြေ၅ပါးတရားတွေညီညွတ်ဖို့အတွက်ထဲ့မဲ့ကြောင့်တရား၉ပါးတွေကနံပါတ်1အနေအားဖြင့်ယုတ်တရားနံတရားတွေရဲ့ရှုတိုင်းရှုတိုင်းဟာကုံသွားတဲ့သဘောဆုံးသွားတဲ့သဘောချုပ်သွားတဲ့သဘော ပြက်သွားတဲ့သဘောဒီသဘောတွေကိုမြင်အောင်ရှုရအဲ့လိုမြင်အောင်ရှုပြီဆိုတဲ့ကူကအဲ့ဒီပုဂ္ဂိုလ်မှာတဏှာအာဝရိယအာတတိအာတမာရီအာတွေမပါဘဲနဲ့ဉာဏ်ရပါမလား အဲဒီတော့ဒီတရားဝရိယတတိတမာရီတွေအားလုံးစုပေါင်းပြီးတော့အညီအညွတ်ရှုတဲ့အခါကာလကြတော့မှာယုတ်ဒီနံယုတ်နံတရားတွေရဟောကုံသွားတာဆုံးသွားတာချုပ်သွားတာပြက်သွားတာဒီသဘောလေးသိတဲ့ဝိပဿနာပညာမဖြစ်ပေဘူးလားဟောအဲ့ဒီပညာတွေဖြစ်ပြီဆိုရင်ကတော့ဝိပဿနာပညာတွေဖြစ်ပြီဆိုရင်ဒါတွေအားကောင်းပြည့်စုံလာတာနဲ့မြတ်မဲ့ပညာဖူပညာတွေရောမဖြစ်နိုင်ပေဘူးလားဗျာဖြစ်နိုင်တယ် ဒီတော့ဉာဏ်နဲ့ပြောမယ်ဆိုရင်ပင်ကဉာဏ်ထိအောင် ရောက်နေအဲ့ဒီပင်ကဉာဏ်ထိအောင်ရောက်နေပြီဆိုမှအဲ့လိုရောက်အောင်ကြိုးစားနေမှအားထုတ်နေမှအဲ့ဒီပုဂ္ဂိုလ်ရဲ့တရားဝရိယတတိတမာရီပညာဆိုတဲ့ဒီအိန္ဒြေ၅ပါးညီညွတ်မယ်ညီညွတ်မှဝိပဿနာဉာဏ်တွေထက်လာမယ်ဒီဉာဏ်တွေထက်မှမိမိတို့အားထုတ်စေဖြစ်တဲ့တရားအသိဉာဏ်တွေမတိုးတက်ပေဘူးလား အဲအဲ့လိုတရားအသိဉာဏ်တွေတိုးတက်လို့ဒီဉာဏ်တွေရင့်ကျက်ပြည့်စုံပြီဆိုရင်မဲ့ဉာဏ်ဖူဉာဏ်နိဗ္ဗာန်မရနိုင်ပြီဘူးလားကဲဒါလေးကိုဘုန်းကြီးတို့ဆောင်ပုံလေးဆို ဆိုပြီးတော့ဒီနေ့တရားသိရအောင်နော်ဖြစ်တိုင်းယုတ်နံချုပ်ပြဲဟံဧကံရှုရမည်ဖြစ်တိုင်းယုတ်နံချုပ်ပြဲဟံ ဧကံရှုရမည်ဖြစ်တိုင်းဖြစ်တိုင်းတော့ဘာတွေကို ရှုရမလဲရုပ်တရားနာတရားတွေကို ရှုတဲ့အခါမှာဘယ်လိုသိရမလဲ ချုပ်သွားတဲ့သဘော ပြက်သွားတဲ့သဘောပျောက်သွားတဲ့သဘောကုံသွားတဲ့သဘော ဆုံးသွားတဲ့သဘောဒီသဘောတွေမသိရပေဘူးလားအဲ့လိုသိနာပြီဆိုရင်မိမိတို့ရဲ့ဉာဏ်တွေဟာထက်လာတာလားတုံးသွားတာလားဉာဏ်တွေထက်လာတာနဲ့အမျှမိမိရဲ့တရားအသိဉာဏ်တွေကရောဆုပ်ယုပ်သွားမှလားတိုးတက်လာမှလားဒီဉာဏ်တွေစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်မရနိုင်ပေဘူးလားဒါကြောင့်နဝဟာကာရိဟိဣန္ဒြိယနိတိခဏိဘဝန္တိနဝဟာကာရိကိုးပါသောအကြောင်းတရားတို့ကြောင့် ဣန္ဒြိယာနိဣန္ဒြိတရားတို့သည်ဒိဋ္ဌာနိဘဝတိထက်မြက်ကြလေကုန်၏ဥပ္ပန္နုပါဏာနံဖြစ်တိုင်းဖြစ်တိုင်းငုံသောသင်္ခါရဏံယုံနာဓမ္မသင်္ခါရတရားတို့၏ခယမေဝါကုံချင်းပြည့်ချင်းကိုသာလျင်ပတ္တတိရှု၏ဣတိဤသို့အဝေါစကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း ဣမာယဆိုတရားသိညာ